မနေ့ကဗရဏိကတရား၅ပါးကမ္မထာအထုတ်တဲ့ပုဂ္ဂိုလ်ရဲ့တရားသူတရားမြတ်ရရှိရေးအတွက်ပြည့်စုံရမည့်အင်္ဂါရ၅မျိုးပေါ့။ဒီနေ့ပြသွားပါတယ်။အဲဒီ၅မျိုးတဲ့ပါဒီလိုသုံးသပ်ဖို့ကတော့ ဒီလိုပါဘယ်နှမျိုးပြည့်စုံနေပါလဲဆိုတာပါပြည့်စုံရင်ပြည့်စုံတော့ဒီလိုပါဝန်တာကြဖို့ပါပဲပထမဆုံးသတ္တတရားကိုယုံကြည်တယ်သူတစ်ချက်ကိုလက်တွေ့အထုနေရတဲ့အိသာဘာဝနာတရားရဲ့အကြီးအကျယ်တွေကိုထိုက်တန်နေတာသိရလို့ ယုံကြည်တယ်ဒါလို့ဆိုလုံလောက်ပါတယ်ဒီစဉ်ကမ္မထဆရာတို့အာကုရာတို့ကိုကိုကိုအာကုရာတို့လည်းပဲရဲမှာပါသွားပါတယ်အဲ့ဒါယုံကြည်တယ်ဆိုရင်ဒါပထမဆုံးအစကောက်နေပါပြီဒုတိယကကျမ်းမာရေးကောင်းတယ်အထုတ်နိုင်လောက်အောင်ကျမ်းမာရေးကောင်းတယ် အထုလိုက်လောက်ကြပါကြီးကောင်းတယ်ဆိုတာကပုံမှန်စားနိုင်တယ်ပုံမှန်အိတ်နိုင်တယ်ပုံမှန်ဆုတ်ရှားနိုင်တယ်ဆိုရင်ကျမကြီးကောင်းတဲ့စီရင်နဲ့ပါတော့ပါပြီ။ဘာဖြစ်လို့လဲဆိုတော့အခုစိတ်ကြီးမှာလောကကျမ်းမာသူဆိုတာမရှိတော့ဘူး။ယောဂတစ်ခုကတော့ရှိကြပါတယ်။တချို့ဆိုရင်ကုလမပြောင်းနိုင်တဲ့ တချောင်ချောင် chronic ယောဂတော့မှရှိကြပါတယ်အဲဒီလိုယောဂမျိုးလုံးဝကျင့်စဉ်ပြီးတော့ကျမ်းမာရေးလုံးဝပြည့်စုံမှအထုရမယ်ဆိုရင်ဒီတစ်သက်တော့ဘယ်နည်းနဲ့မှအောင်ဆုံးနိုင်တော့ဒီတော့ဒုတိယအင်္ဂါကတော့တကယ်ကိန်းကြီးတော့မဟုတ်ပါဘူးယောဂတန်လာနဲ့အထုလို့တော့ တရားသူတရားမြတ်တွေရသွားတဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်အကျိုးဒီကံလေးအထုသွားတာတော့မှတရားသူတရားမြတ်ရသွားတဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်ဒီဒုတိယအင်္ဂါကတော့ကိန်းစီပြည့်စုံရမယ်အင်္ဂါတော့မဟုတ်ပါဘူးကျမ်းမာရင်ကိုကောင်းတယ်ဆိုတာပေါ့လေဒါကိုကြပါတယ်ဒါတော့အခုအထိဒီကိုလာရောက်ပြီးတော့အထုနိုင်ပုံထောက်လို့ရှိရင် အထုလိုက်တော့အောင်ကြမကြီးပြည့်စုံနေဘူးလို့ဆိုရပါပါပဲ။ဒါလည်းအတက်ဆရာပါပဲ။ပြီးတော့တတိယကတော့မိမိတို့မှာဖြောက်ဆင်းတဲ့စိတ်ထားရှိတယ်။ဖြောက်ဆင်းတဲ့စိတ်ထားဆိုတာမကွေ့မကောက်။ကိုယ်မရှိတဲ့ကောင်အရှိလို့ပြီးတော့လည်းပဲဟန်ဆောင်ဝါကြွားတာလည်းမရှိဘူး။ကိုယ်မှာကျွေးကြတယ်ရှိပြီဆိုလို့ရှိရင်ခါအားလျော်ဆိုတာဆရာသမားနဲ့ ပညာရှိတတိသုံးတရင်သုံးပေါ်တွေမှာလည်းပဲဖော်ပြဖို့ပေါ့လေသင်္ချာဖော်ပြဖို့ဒါလည်းရှိနေတယ်ဒါလည်းတတိယအင်္ဂါလည်းပဲပြည့်စုံပြီလို့ဆိုကြပါလားသတ္တအင်္ဂါကတော့ထက်ထက်တန်တန်အထုရမယ်ပြင်းပြင်းထန်ထန်အထုရမယ်အဲ့ဒါတခုပါပဲ ကျင်းဌာနဆိုတာစစချင်းကျင်းဌာနဒီလိုတော့မဆိုလိုပါဘူးခုတနည်းပြောသွားပါတယ်အစပြေချိုးပန်းအထုတ်မှုဆိုတာမပြင်းထန်သေးပါဘူးနည်းနည်းပါပါပဲရှိပါသေးတယ်အဲလိုအစပြေပြီးတဲ့ချိုးပန်းအထုတ်နေတော့မှအကြောင်းအလျော်ဆိုတာသွားအမထုတ်ဆုံးနေတဲ့သဘော သွန်အားတွေကုန်ကားပြီးတော့ပြင်မနန်းနွမ်းနေပြီးတော့အပြင်းတွေဝင်လာပြီဆိုလို့ရှိရင်အဲ့ဒီအပြင်းတွေကိုလက်မခံဘဲနဲ့ကြော်လွှတ်သွားအောင်ပေါ့လေဆွဲလုံးလာဝီရအစစ်အမြင့်ပြီးတော့အထုတ်တာအဲဒီကကြမှာနည်းနည်းပြင်ထားရမှာပါပို့ပြီးတော့ထက်တဲ့တန်လာရှိလာရမှာပါဒါတော့အဲ့ဒါကြော်သွားပြီဆိုလို့ရှိရင် ဒီနေ့တို့ဒီဘဝမှာတရားနဲ့ဆက်ပြီးတော့ဘယ်လောက်အတိုင်းအတာအထိအစီမှန်ချက်ရှိတယ်လေပန်းတိုင်ထားတယ်ဆိုတော့တွေ့ရမှာပါပဲတကယ်တရားပေါ်မှာယုံကြည်တယ်ဆိုလို့ရှိရင်အနည်းဆုံးပန်းတိုင်ကတော့ဓမ္မထူရရှိပြီးတော့ဘဝမှာကံကြရနိုင်တော့အဲ့ဒီအစီရောက်ဖို့ပဲအနည်းဆုံးပန်းတိုင်ထားပါလေအဲ့ဒီပန်းတိုင်ရောက်တဲ့အစီရတော့အစင်းစင်အစင်းစင် ကြိုးပမ်းအထောက်ရမှာပါအဲ့ဒါတခုကတော့ဘုရားကလည်းပဲမတတ်နိုင်ဘူးယဟန္တာအစစ်စစ်နေလည်းမတတ်နိုင်ဘူးဘုန်းကြီးတို့ဖြစ်ခါမှာလည်းဘုန်းကြီးတို့ကိုယ်တိုင်လည်းမတတ်နိုင်ဘူးကိုယ်တိုင်ကိုယ်ကြအစာပြေကြိုးပမ်းအထောက်ဖို့တစ်ဆင့်တိုးပြီးတော့အချိန်နှိမ့်ပြီးတော့ကြိုးပမ်းအထောက်ဖို့နဲ့အစစ်စစ်ကြိုးပမ်းအထောက်ဖို့ကတော့ယောဂီများရဲ့တာဝန်ပါပဲနော် အဲ့ဒါလည်းပဲထိုက်ကံတရားပြည့်စုံပြီဆိုရင်သင်္ကန်း910ကပထမပိုင်း3မျိုးကလုံးဝပြည့်စုံပြီးတော့၄ခုမြောက်သင်္ကန်းကထိုက်ကံတရားပြည့်စုံတယ်ဆိုရင်ကြံတဲ့သုံးခုမြောက်အင်္ဂါအရှင်ရှိနေတော့နောက်ဆုံးအင်္ဂါကတော့အကျိုးအနေနဲ့ပေါ်ရတာဖြစ်တော့သူ့ကိုတမင်္ဂလာပြည့်စုံအောင်လုပ်ဖို့မလိုတော့ပါဘူး လုံလဝရိယပြည့်စုံလာနဲ့တတိလည်းပြည့်စုံလာမယ်သမာဓိလည်းပြည့်စုံလာမယ်အဲဒီလိုလုံလဝရိယတတိသမာဓိကြီးအစစ်စစ်အစစ်စစ်ဖြစ်သလောက်အတိညာရရတဲ့အစစ်စစ်အစစ်စစ်ဖြစ်ပြီးတော့ဖြစ်ပြယုံနာတရားတွေပေါ့လေဟောင်းပြအစ်စ်ဆက်ခတ်တွတ်တဲ့ဒီနေတဲ့ညာကိုဖြစ်မုတ်ချမပြေရပါပါပဲအဲ့ဒီပိုင်ရောက်ပြီဆိုရင်တော့ လက်ရှိတရားထုတ်နေတဲ့ပုဂ္ဂိုလ်များရဲ့ဒီဘဝမှာတရားတို့တရားမြတ်အရရှိရေးအတွက်ပြည့်စုံရမယ့်အင်္ဂါစုံပြီးလို့ဆိုပါပဲအဲတော့ကိုယ်ဘဝကိုယ်ကိုယ်အင်္ဂါ၅ရပ်နဲ့တွေ့ကြည့်လိုက်လို့ရှိရင်ပြည့်စုံတဲ့အင်္ဂါရပ်တွေကကိုယ်မှာများနေတော့သိအားတက်စရာကောင်းပါလေတွေ့ကြည့်ကြပါတွေ့ကြည့်တွေ့ကြည့်လို့ကြည့်သလောက် သိအားတက်ဖို့ဖြစ်လာပါပါပဲဒီအင်္ဂါ၅ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဘာဝနာတရားကိုပြည့်ပြည့်စုံစုံနဲ့အထုတ်နိုင်ပါတယ်ဘာဝနာဆိုတာကဘုပ္ပေဝါဒပေါ်တိုင်းအာယုံကိုချိန်လာခဲ့ဆရာဆက်ပြီးတော့ဆက်ဆက်ရင်းရှုလို့ ရှုရအောင်လေးမှာစိတ်ကလေးစိုက်ကြတာအတိညာလေးတွေကတိုးတိုးလာပါတယ်စိတ်နဲ့စိတ်ထားတဲ့အတိညာဖြစ်ပွားမှုဖြစ်ပွားစေမှုဒါတော့များမှုအဲ့ဒါလေးတွေများလာတော့လေအဲ့စိတ်ထားလေးတွေတခုနဲ့တခုဆက်ဆက်ပြီးတော့အရေးအတွက်ကြီးများလာတာအဲ့ဒါဘာဝနာတရားပါပဲ အဲဒီဘာဝနာတရားကိုပြည့်စုံစုံနဲ့အထောက်နိုင်ပါတယ်အဲဒီလိုအထောက်ပြီးတော့တရားသူတွေကိုလည်းပဲယခုအတွဲမှာပဲအခုဒီလိုသတ်မှတ်ထားတဲ့ရက်90အချိန်မှလည်းရနိုင်ပါတယ်အဲ့ဒီ၅မျိုးထဲမှာအမှတ်1အမှတ်2နဲ့အမှတ်3အင်္ဂါတွေကတော့တရားအဝတ္ထုခင်တဲ့ကူက ပြည့်စုံနိုင်တဲ့အင်္ဂါတွေပါပဲဒါပေမဲ့လို့တချို့ပုဂ္ဂိုလ်များပါတော့တရားအထုတ်ဖို့သမာဓိညာအထူးကိုပေါ့လေတွေ့တာတော့တွေ့တယ်မြတ်ယုံကြည်ဖို့အားကောင်းလာတာပေါ့လေစိတ်ထားပူပြီးတော့ဖြုံးမလာတာလည်းရှိပါတယ်ဒါတော့ကျေးဇူးစားစားတင်တွင်ကျယ်ကျယ်ပေါ့လေထက်ထက်တန်တန်ပေါ့လေ အထုတ်တယ်ဆိုတာကတော့အထုတ်တဲ့အခါမှာဖြစ်တာပါပဲအဲ့ဒီလိုကိုယ်ရိကြည့်မြင်ပြီးတော့ယုံကြည်မှုဆိုတာကတော့ယောဂီရဲ့လုံလဝရိယအပေါ်မှာတည်ရပါပဲတကယ်အထုတ်ရင်တကယ်ဖြစ်နေတာပါပဲအဲ့ဒီလိုအထုတ်လို့ရှိရင်သောသဘေကပြောခဲ့တဲ့အတိုင်း ၄၅6ရက်9ရက်အတွင်းမှာတပတ်အတွင်းမှာတော့မှအဖြစ်အပျက်ကိုသိမြင်တဲ့ဥရိယပိယညာဖြစ်ပေါ်လာနေပါတယ်။အဲဒီညာဖြစ်ပေါ်လာတဲ့အခါမှာမလေးရပြောသလိုပေါ့လေအလေးရောင်တွေကိုလည်းပဲမတွေ့ဘူးသဘူးပေါ့လေတွေ့ရတတ်တယ်။ပြီးတော့အခြားခြားအတ္တဆရာစိတ်ဆွဲဆောင်စရာပေါ့လေ တရားရတာလေးနဲ့တွေ့လာတတ်ပါတယ်။ဒါတော့နှစ်သိဝမ်းမြောက်မှုပီတိကြောင့်ဖြစ်တဲ့ပဏိတယုတ်တွေပေါ့ပီတိစာယုတ်တွေအဲပီတိစာယုတ်တွေကလည်းပဲဒီကိုယ်လုံးပြန့်နှံ့နေတဲ့အတွက်အမှန်တန်လည်းပဲနေလို့ထိုင်လို့ကောင်းပါတယ်နော်။ထိုင်နေရမှာလည်းပဲအောက်ကျပြင်းနဲ့မထီပဲပေါ့လေကြွတဲ့နေသလိုလို့ ဒီလိုလဲထင်ရတတ်တယ်တချို့ဟာတကယ်ကိုလည်းပဲကြွတ်တယ်နေတယ်ကျွန်တော်လည်းခိုင်လို့ရှိရင်မိမိကောင်းမှကျွန်တော်သွားပြီးတော့မှသွားသွားတက်နေတယ်လေးရှိပါသေးတယ်ကွာဒါတော့လမ်းလျှောက်တဲ့အခါမှာလည်းပဲညီကြီးနဲ့သို့မဟုတ်ကြမ်းနေတဲ့ခြေောက်နဲ့မထိဘူးလို့ပေါ့လေကြွတ်တယ်နေတယ်လို့လည်းပဲဒီလိုလည်းထင်ရတတ်ပါလေစိတ်ရောကိုယ်ကအလွန်လည်းပဲချမ်းသာပြီးတော့လည်းနေတတ်တယ် ဒီခါမှာတတိကလည်းပဲအလောက်ကောင်းတယ်အဲဒီခါမှာစုပတ္တိတတတိလို့ခေါ်ပါတယ်ဥပတ္တိတဆိုတာကပေါ်တဲ့အာယုမှာချက်ကပ်ပြီးတော့နေတာအဲဒါတတိအယုဒီခါမှာတိတ်ကိုအာယုနဲ့အနိကအနိကတ် ကိုယ်ရတယ်မရှိဘူးဒီလိုဆိုလို့ဒီ super theta တတိယလည်းအလောကောင်းပါတယ်ဒီခါမှာတတိယကအလောကောင်းလာတော့ဒီခါမျိုးဟာအကြောင်းအရာတစ်ခုကိုစဉ်းစားလိုက်လို့ရှိရင်အတိတ်ကအကြောင်းအရာပဲဖြစ်ဖြစ်အခုလောလောဆယ်ပူနွေးလေးဖြစ်ခဲ့တဲ့အကြောင်းအရာပဲဖြစ်ဖြစ်နောက်အနာကအကြောင်းအရာပဲဖြစ်ဖြစ်ပေါ့လေစဉ်းစားလိုက်လို့ရှိရင်ကွက်လိုက်ကွက်လိုက်တော့မှတကယ် ဒီအပင်ကြီးဆူးတွေရနေတယ်ဘောလေထင်ရတော့အဲ့ဒီလိုကိုပဲတတိကကောက်လာတတ်ပါတယ်သူပတိတတတိဆိုတာဘောလေတတိကောက်တော့အတိညာလည်းပဲမှတ်မိတဲ့အာယုံရဲ့ဟောက်ပြက်အဖြစ်ဆက်အဟောက်ပြက်အဖြစ်ဆက်ဆိုတာထက်မြက်တဲ့ဓာလေးနဲ့ဒီအာလူတို့စက်တုံတို့ပြီးတဲ့အခါမှာရှိကြတယ်ရှိကြတယ်တိကြတယ်တိကြတယ်ဆိုတာပေါ့ အဲ့ဒီခါကြီးမှာလည်းဉာဏ်ကလည်းပဲအစပေါ်လာတာနဲ့အဖြစ်နဲ့အပြက်ပေါ့လေနောက်ကြောက်ွယ်သွားတာပေါ့လေအဲ့ဒီအဖြစ်ဖြစ်တွေကိုလည်းပဲလင်းမြန်မြန်ပေါ့လေမလွဲမချော်ပေါ့လေတိတိတိတိဖြစ်နေပါလေဒါကြောင့်တရားလမ်းဆုံးတဲ့တိုင်အောင်ပေါ့လေဆက်လက်ပြီးတော့အထုသူတို့မှာဆိုလို့ရှိရင်စိတ်ဆန္ဒဝိရိယအားတွေဟာ ထူးထူးခြားခြားကြီးကြည့်လာပါလေ။